သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နတ်တော်လာပြီကျော်10ရက်2021ခုနှစ်ဒီဇင်ဘာလ26ရက်နေ့တွင်အွန်လိုင်းမှာဟောကြားအပ်သော တရားဒေသနာတော်ထေရီမားတို့ဤပါရမီဘဝနှင့်နောက်ဆုံး၄ရက်များ အပိုင်းနှစ်မိတွေတော်ဂေါရမီအဆက်မိတွေတော်ဂေါရမီနဲ့နောက်ပါဘိက္ခုတိမ900အလုံးဆိုရင်900နဲ့တပတ်ပေါ့နော်မိတွေတော်ကြီးဥဆောင်ပြီးတော့လာတဲ့ဘိက္ခုတိမ900ဟာစိတ်ကူးကြံစည်ပြီးတဲ့အတိုင်းရသော်ဘုရားထံခွင့်ပြခွင့်ပံမှု ဝေသာလီမြို့ထဲမှာရှိတဲ့ဘေကုဏီမအကြောင်းကနေပြီးတော့ထွက်ခွာလာခဲ့ကြတာတရင်ကိုကြားရတဲ့မြို့သူမြို့သားချင်းညိုကိုးကွယ်ကြတဲ့တရားဓမ္မများကဝမ်းနဲ့ပန်းနဲ့ဖြစ်နေကြလို့လန်ခီတစ်လျှောက်လုံးမှာမိတွေတော်ကြီးကတရားချတရားပြခဲ့ပြီအခု မိရတော်ကြီးအူဆောင်တဲ့ဘေကုဏီမ900ဟာမြတ်စွာဘုရားရဲ့ကျောင်းတော်တွေကိုရောက်ရှိလာကြပါပြီအဲ့ဒီရောက်ရှိလာပြီးတော့မြတ်စွာဘုရားထံစိကတ်လို့အနိနာရောက်တဲ့အခါမှာမြတ်စွာဘုရားကိုယုသိမြတ်တို့ရှ िख ိုးပြီးတော့မိရတော်ကြီးကစတင်ပြီးတော့ ေါ်ပြမဲ့စကားရက်တွေကိုရှောက်ထားတာဟာအမှန်တမ်းဟုတ်မှတ်သားစရာတွေကောင်းတယ်ပေါ့မိတွေတော်ကြီးရှောက်ထားတဲ့စကားတွေဟာတတော်ကိုပြည့်ပြည့်စုံစုံရှောက်ထားတော့လွမ်းစွပ်ဖွယ်လဲကောင်းတယ်ပေါ့သို့တော့အမှန်တရားကိုဖော်ကျူးထားတာဖြစ်လို့မှတ်သားစရာတွေလည်းကောင်းတယ် ဘေကုဒီမတွေဥဆောင်ပြီးမြတ်စွာဘုရားရဲ့ခြေတော်ရင်းရောက်လာတဲ့အခါမှာမိရိတော်ကြီးကမြတ်စွာဘုရားကိုလျှောက်တယ်အဟံတုကတတေမတာမြတ်စွာဘုရားကိုတုကတလို့အမည်နဲ့အသုံးပြုထားတဲ့စကားလုံးပေါ့အဲ့တော့ရှင်တော်မြတ်ဘုရားတပည့်တော်မဟာရှင်ဘုရားရဲ့ ပေတော်ကြီးဖြစ်ပါတယ်ဘာလို့လို့ဆိုတော့နှုတ်တိုက်ပြီးတော့မွေးလာတာဝန်ထဲကသာမလွယ်ခဲ့ရတာကိုအမဖြစ်သူမာယာဒေဝီကဖះလောင်းလေးမွေးဖွားပြီးခုနှစ်ရက်မှာဆုံးသွားတော့သူကိုယ်တိုင်ကဒီဖះလောင်းသူငယ်လေးကိုမွေးလာခဲ့တဲ့အခါ သူ့ကိုသူအမေလိုပဲသူ့သူ့သားဖြစ်သတ်မှတ်ထားတယ်။ဒါကြောင့်မို့လို့အဟံသူကတတေမာနာမာတာရှင်ဘုရားတဲ့သားတော်ဘုရားတပည့်တော်ဟာတပည့်တော်မှာအရှင်ဘုရားရဲ့မဲတော်ကြီးပါတဲ့တွန်ဆဝီရပိတမမ အရှင်ဘုရားကလည်းတပည့်တော်မရဲ့ခမည်းတော်ပါတဲ့ အရှင်ဘုရားကတပည့်တော်ရဲ့မဲတော်ဖြစ်ပြီးတပည့်တော်မကဟုတ်လားအရှင်ဘုရားကတပည့်တော်ကအရှင်ဘုရားရဲ့မဲတော်ဖြစ်ပြီးအရှင်ဘုရားကတပည့်တော်ရဲ့ခမည်းတော်ဖြစ်ပါတယ်။ဘာကြောင့်ဒီလိုလျှောက်တာတော့ဆိုတော့လူလောကအနေနဲ့ရသော်ဘုရားရဲ့မဲတော်ဖြစ်ပြီမဲ့လို့ရသော်ဘုရားရဲ့တရားဓမ္မတွေ ရှင်တွေကသိရှိတဲ့တရားဓမ္မတွေကိုအမိပြုပြီးတော့သာသနာပေါ်ဝင်လာတော့ဗုဒ္ဓသမီးတော်ဖြစ်သွားတယ်။သမီးတော်ဖြစ်သွားတဲ့အခါမှာဗုဒ္ဓကခမည်းတော်ဖြစ်သွားတာပေါ့။ဓမ္မရှုထောင့်ကကြည့်လို့ရှိရင်သူကသမီးတော်လောကရှုထောင့်ကကြည့်မယ်ဆိုရင်မဲတော်အဲ့ဒါကိုရှောက်တာ။အဟံသူကတတေမတာတွန်ဆဝီရပိတ္တမမရှင်ရှင်တော်မြတ်ဖရာရှင်ဖရာဟာ အဲတပည့်တော်မဟာအရှင်ဘုရားရဲ့မယ်တော်ဖြစ်ပြီးအရှင်ဘုရားကတပည့်တော်ရဲ့ဖခင်ကြီးတော်ဖြစ်ပါတယ်တတ္တမဒုက္ခဒနာထတရားသတ္တမိဂေါရမဂေါရမနွယ်ပါအရှင်ဘုရားကအရှင်ဘုရားရဲ့သူတော်ကောင်းတရားတွေအကြောင်း တပည့်တော်မဟာအသိဉာဏ်နဲ့မွေးဖွားလာတာဖြစ်လို့အရှင်ဘုရားကတပည့်တော်ကိုမွေးဖွားပေးတယ်ဖခမည်းတော်ဖြစ်ပါတယ်ရှင်ဘုရားရဲ့တပည့်တော်မှာသမီးတော်ဖြစ်ပါတယ်လို့ရှင်ဘုရားကြောင့်အသိဉာဏ်တွေဖြစ်လာတာဖြစ်ပါတယ်လို့တန်ဝန္တိတောယံသူကတရူပကာယောမယတဝါတပည့်တော်မရဲ့ ရုပ်ခန္ဓာကိုယ်ကြီးကိုအရှင်ဘုရားကအဲတပည့်တော်မရဲ့တပည့်တော်မရဲ့အရှင်ဘုရားရဲ့ရုပ်ခန္ဓာကိုယ်ကိုတပည့်တော်မကနှုတ်ယူတိုက်ကြွေးပြီးတော့ချီးထွားလာအောင် ပြုစုခဲ့တယ်အနိနိတောဓမ္မကာယောမမတံဝတိတောတရား ပည့်တော်မှတဏ္ဏဖြစ်တဲ့ဓမ္မကာယတရားဤဟုသော ကိုယ်ကာယအရှင်ဘုရားကတပည့်တော်ကိုတရားရည်တိုက်ကြွေးပြီးတော့ကြီးထွားစေတာဖြစ်ပါတယ်ဆိုလိုတာကရူပကာယကိုကြီးထွားအောင်တပည့်တော်ကဆောင်ရွက်ခဲ့တယ်လို့ဓမ္မကာယကိုအရှင်ဘုရားကကြီးထွားအောင် ဆောင်ရွက်ခဲ့တာဖြစ်ပါတယ် မုဂုဒ္ဒံတဏသမဏံခိရန္တုံပါဠိတောမယတပည့်တော်မကအရှင်ဘုရားကိုမွတ်သိမ့်မှုပြေပြောက်ဖို့အတွက်တခဏလေးမွတ်သိမ့်မှုပြေပြောက်ဖို့အတွက်နှိုးယူတိုက်ကြွေးခဲ့တယ်တရားဟံတန္တမစ္ဆန္တဓမ္မခိရံဟိပါယိတာအရှင်ဘုရားကတော့ ပည့်တော်တပည့်တော်ရဲ့တဏ္ဍမှာအစင်သာဝရငြိမ်းချမ်းသောအောင်တရားနှုတ်ဤကိုတိုက်ကြွေးပေးခဲ့တာဖြစ်ပါတယ်အဲ့တော့မေတော်ကြီးကတကယ်ကို poetic ပဲခပြားဆန်းဆန်းလျှောက်နေတာနော်သူ့ရဲ့ခံစားချက်တွေအမတန်လှပတဲ့သကလုံးတွေသုံးပြီးတော့သူလျှောက်တာမုဟုတ်တံတဏသမဏံခိရံတွံပါဠိတော်မရ သူဟာငယ်စဉ်ကတိုက်ကြွေးခဲ့တဲ့နှိုးရည်ဟာတခဏပဲအငတ်ပြေတာပါတဲ့ပြီးရင်ပြန်ဆာလာအောင်မှာဟုတ်တာပေါ့လူတွေစားသမျှတခဏပဲလေမနေ့စားစားပြီးနေ့စားစားပြန်ရေဆိုလည်းမနေ့တောက်ပြီးနေ့တောက်ရပြန်နေ့တောက်ပြီးညနေတောက်ရပြန်နောက်တည့်ရက်တောက်ရပြန်အဲ့တော့ဒါတွေကတခဏလေးပဲအငတ်ပြေတာသာဝရအငတ်ပြေတာမဟုတ်ဘူးတဲ့ အရှင်ဘုရားကို တပည့်တော်ကနှုတ်ရတိုက်ကြွေးပြီးတော့တခဏလေးအငတ်ပြေစေခဲ့ပါတယ်သို့တော့အရှင်ဘုရားတိုက်ကြွေးတဲ့တရားနှုတ်ရကတော့တပည့်တော်ထာဝရဘယ်တော့မှမငတ်တော့တဲ့ထာဝရအငတ်ပြေတဲ့နှုတ်ရဖြစ်ပါတယ်ဒါနှိုင်းရှင်ပြီးတော့မိရတော်ကောရမီရှောက်နေတာ ဗန္ဒနာရခဏီမရှံအနနောတွန်မဟာမုနိဗန္ဒနာရခဏီမရှံအနနောတွန်မဟာမုနိဗုဒ္ဓကဗုဒ္ဓကမာထီယောယာစံလဗန္တိတာရိတံတုတံအနောက်ဘက်အလုံးကလွမြောက်စေတဲ့ကိစ္စမှာ တန်တရားအနှောင်ဖွဲ့ကလွတ်မြောက်တဲ့ကိစ္စမှာတဲ့အရှင်ဘုရားဟာတပည့်တော်ပေါ်လုံးဝကြွေးပတင်ပါဘူးတပည့်တော်ငယ်စဉ်ကနှိုးကြူတိုက်ကြွေးခဲ့တော်လဲကြွေးခဲ့တဲ့ခြေဆုဟာကြွေးမတင်ပါဘူးတဲ့ကြွေးမရှိတော့ပါဘူးဘာဖြစ်လို့တုံးဆိုအရှင်ဘုရားတိုက်ကြွေးတဲ့နှိုးကြီးနဲ့တပည့်တော်တိုက်ကြွေးတဲ့ တဘာဝတို့ရည်ဟာအပ္ပဓမ္မကွာခြားတယ်ရှင်ဘုရားတိုက်ကြွေးတဲ့တို့ရည်ကထာဝရအစာပြေပြီးတော့ထာဝရအငိမ့်နဲ့ရသွားလို့တပီတော့တိုက်ကြွေးတဲ့နှုတ်ရည်တဲ့အစာပေါင်းကရေကရမြားပြီးတမိုးရှိတာမို့ရှင်ဗျာတပီတော့မှမှဘာကြွေးမှမရှိပါဘူးတဲ့ကြွေးကင်းတဲ့ပုဂ္ဂိုလ်ဖြစ်နေပါတယ် သားသမီးကိုလိုချင်တဲ့အမျိုးသမီးတွေဟာဆူတောင်းကြတယ်တောင်းဆိုကြတယ်အဲ့လိုတောင်းဆိုတဲ့အမျိုးသမီးတွေဟာအရှင်ဘုရားလိုတန်ဖိုးရှိတဲ့သားကိုရဖို့မတမခဲရင်နေပေါ့တန်ဖိုးရှိတဲ့သားကိုရရှိခဲ့ကြတယ်မန္တတာတိနရိန္ဒနံယာမတာသာဘဝနဝေနိမုတ်ကဟံတရားပုဒ္ဒ တာရိတဘဝတာကရေစကြဝဠာမန္တမင်းကြီးတို့တပည့်ကိုအုပ်ချုပ်တဲ့ဘုရင်တွေတို့ရဲ့မေတော်လို့ရတာဟာတန်တရာဘဝပင်လယ်ထဲမှာနစ်မြုပ်ဖို့တာဖြစ်တယ်ဘုရင်မေတော်ဆိုပြီးတော့တန်တရာဟောကလွတ်နိုင်တာမဟုတ်ဘူးလေစကြဝဠာမင်းကြီးမေတော်ဖြစ်လဲတန်တရာလွတ်မှာမဟုတ်ဘူး တိုင်းပြည်အုပ်ချုပ်တဲ့မင်းတွေရဲ့ဘုရင်မေတော်ကြီးလို့လဲတန်တရားလွတ်မြောက်မှာမဟုတ်ဘူးမလွတ်မြောက်ရင်လည်းမကဘူးသာသနာတန်တရာဒီဟုသောဘဝပင်လေကြီးထဲမှာမြုပ်သွားနိုင်သေးတယ်တရားပုဒ္ဒတာရိတာဘဝတာရသားတော်ဖရာကတော့အဲ့လိုမဟုတ်ဘူးသားတော်ရဲ့ပေတော်ဖြစ်ရတာဟာဘဝပင်လေကြီးက တောင်မှလွတ်မြောက် ခဲ့ရပါတယ်ဘဝပင်လေကြီးကလွတ်မြောက်အောင်ရှင်ဖျားတပည့်တော်မကိုကဲ့တင်ခဲ့တာပါရိညောမတာမဟေတိတိသူလဘနာမမေထိနာဘုရမတာတိယန္နာမအေတံပရမတုံးလပါဘုရင်မေတော်ကြီးဆိုတဲ့အမိဟာ အမျိုးသမီးတို့ဖို့ အလွယ်တကူရနိုင်ပါတယ်တဲ့လောကကြီးမှာပရင်မယ်တော်ဆိုတဲ့ရှားတုဟာသိလွယ်ပါတယ်မျိုးသမီးတွေဖို့မခက်ခဲပါဘူးတဲ့ဗုဒ္ဓမတာတိယန္နမအေတံပရမတောင်းတော့ပါဗုဒ္ဓရဲ့မဲတော်ဆိုတဲ့အခွင့်အရေးကတော့အလွန်အလွန်ရခဲ့တဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်။သူကသူအမှန်တရားအာရပါရရှောက်ထားနေတာ လျှောက်ထားပြီးတော့တင်ဆက်လတ္တမဟာဝီရပဏိတဏမမန္တရားအနုကံဝမဟန္တံဝတန်တပံပုရိတမယချီးမြတ်သောလုံလရှိတဲ့သားတော်ဖရာတပည့်တော်မှလူချင်းဆန္ဒနဲ့ဆုတောင်းခဲ့တာတွေအလုံးဟာအရှင်ဘုရားကြောင့်အသေးဖွဲအစ ကြီးကျယ်တာအထိတပည့်တော်စုပန်ခဲ့သမျှအားလုံးဟာတန်တပ်ပံပုရိတံမရအားလုံးဒီကနေ့ဆန္ဒပြည့်သွားပါပြီဘဝတန်တရားကဖြစ်ခြင်းနဲ့ဆန္ဒနဲ့တဘဝတွေမကဘူးကဘာပေါင်းတသိန်းလောက်ကတောင်းဆိုလာခဲ့တဲ့ဆုတောင်းတွေဟာဒီကနေ့လုံးဝပြည့်သွားပါပြီဒီတွေတော့ရက်ဒီလျှောက်တယ် ပရိနိဗ္ဗာတုံအိဆာမိဝိဟာယေမံကလေဝရံအနုဇာနာဟိပေဝီရဒုက္ခန္တကရနာယကအဲ့တော့ဘုရားကိုသူလျှောက်ထားပြီးတော့ခွင့်တောင်းစကားကိုစပြီးတော့ပြောတာခွင့်တော်စကားကိုစပြီးဆိုတယ် ဒီခန္ဓာကိုယ်ရုပ်ကြီးကိုခန္ဓာကိုယ်အလောင်းကောင်ကြီးကိုစွန့်ထားခဲ့ပြီးတော့တပည့်တော်ဟာနိဗ္ဗာန်ကိုသွားပြီးသွားခြင်းနေပါပြီတဲ့ဒီယုတ်ခန္ဓာကိုယ်ကြီးကိုစွန့်ပစ်ပြီးတော့ဒီခန္ဓာကြီးကိုစွန့်ပစ်ပြီးတော့နိဗ္ဗာန်ကိုသွားပါတော့မယ်အနုသန္နာဟိမေဝိရဒုက္ခန္တကရနာယကာ ဒုက္ခအဆုံးသတ်အောင်ဥဆောင်လမ်းညွှန်တော်မူခဲ့တဲ့ရှင်ဘုရားတပည့်တော်နိဗ္ဗာန်သွားဖို့ခွင့်ပြုတော်မူပါခွင့်တောင်းလိုက်တာအဲ့တော့မြတ်စွာဘုရားနဲ့ပတ်သက်ပြီးတော့သူ့ရဲ့ခံစားချက်တွေအကုန်ရှုပ်လိုက်ရှောက်တယ်သူကအပြန်အလှန်တော်ဆမှုတွေပါရှောက်သွားတာနော် တပည့်တော်က အမေဒါပေမဲ့အရှင်ဘုရားက အဖေဖြစ်တယ်ဆိုပြီးတော့လောကရှုထောင့်ကကြည့်ရင်တပည့်တော်ကအမေပါဓမ္မရှုထောင့်ကကြည့်ရင်အရှင်ဘုရားကအဖေပါဓမ္မရှုထောင့်ကကြည့်ရင်အရှင်ဘုရားတိုက်ကြွေးတဲ့တရားတို့ရေဟာသာဝရဆာလောင်မှုကိုကင်းကျင်းစေပါတယ်တပည့်တော်မှာတိုက်ကြွေးခဲ့တဲ့တို့ကြီးကတော့တခဏလေးပဲအငတ်ပြေပါတယ် poetic တကယ်ကိုကြပြာဆန်းဆန်းသူလျှောက်ပြီးတော့မြတ်စွာဘုရားထံခွင့်တောင်းပြီးဖះကိုနောက်ဆုံးအချိန်အာရပါရကြောချင်တယ်ပေါ့ဒါကြောင့်မို့စက္ကင်ကုသဒဇာဂိတ်နေပါတိကမလကောမလီပတာရေဟိပနာမတေ ကရိတံပုရိပုဒ္ဒမုဒ္ဓမေဆိုလိုတဲ့အဓိပ္ပာယ် မြင့်မြတ်တဲ့သားတော်ဖရာအရှင်ဘုရားရဲ့ခြေဘွားအပြင်မှာဆက်လက်ခဏတွေချွန်းနှောင်းနေတကွန်နေဒီဆက်တော်ရမှာပါတယ်မြတ်စွာဘုရားမှာခြေဘွားမှာပါတယ်တရားရှိွက်သောဆက်လက်ခဏတွေဒီမှာ သုံးခုဖော်ပြတာဆက်လက်ခဏပါတယ်ချွန်းနှောင်းပုံပါတယ်နော် တကုံပုံပါတယ်အဲ့တော့မြတ်စွာဘုရားမှာဆက်လက်ခဏတရားရှိကွယ်ဆက်လက်ခဏဆိုတာဘုရားရဲ့ခြေဘွားမှာရှိတယ်အဲ့ဒီဆက်လက်ခဏအမှတ်သားတွေပါတဲ့အင်မတန်နူးညံ့လာတဲ့အရှင်ဘုရားခြေတော်ကိုတပည့်တော်မှာပဲကိုဆန့်ပေးပါတပည့်တော်မှာပဲကိုခြေဆင်းပေးပါလို့ဆိုလိုတယ်သူ့ဘက်ကို ခြေဆင်းပေးပါခြေဆန့်ပေးပါ တပည့်တော်ခေါင်းနဲ့ရှ िख ိုးဥတိုက်ပြရစေသူလျှောက်တယ်သူနာရတိသင်္ကတံတရိရံကုရုပါကတံကတ္တဝတေဟံသူရိဋ္ဌတေတန်တေကိစ္ဆမိနာယကမြတ်စွာဘုရားကမေတော်ကြီးရဲ့တောင်းဆိုချက်ကိုလိုက်လျောတယ်တကယ်ကို ရွှေအစုနဲ့လှုပ်ထားတဲ့ရွှေအစစ်နဲ့ထုလှုပ်ထားတဲ့ထုလှုပ်ထားတဲ့ရုပ်ပုံတော်နဲ့အလားတူတဲ့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ထင်းထင်းရှားရှားပြပြီးတော့ကတ္တဝဒေဟံသူရိဋ္ဌံတေတန်တိန်ကိစ္ဆာမိနာယကမြတ်စွာဘုရားပြလိုက်တဲ့အခါမှာမြတ်စွာဘုရားရဲ့ခန္ဓာကိုယ်ခြေပွားအပြင် ကောင်းကောင်းကြီးတွေ့မြင်ရပြီးတော့အငိမ့်တဲ့ဖြစ်တဲ့နိဗ္ဗာန်ကိုအာရပါရရှ िख ိုးပြီးအငိမ့်တဲ့ဖြစ်တဲ့နိဗ္ဗာန်ကိုသွားချင်တယ်ဒုတိယလက္ခဏုပေတံတုပ္ပပါလင်္ကတံတနုံသစ္စယကနာဝပါလက်ကံမာတုဆံတတ္တိရှိနောမြတ်စွာဘုရားရဲ့ခန္ဓာကိုယ်ဆိုတာ32မျိုးသော ယောက်ျားများလက္ခဏာတွေနဲ့ပြည့်စုံတယ်။တာမန်လူတွေပုံစံနဲ့မတူဘူးပေါ့။ထူးခြားချက်တွေက32မျိုးရှိတယ်။တာမန်တစ်ခုပြောပြမယ်ဆိုရင်တာမန်လူတွေမှာသွား32ချောင်းရေပုံအပြည့်ရှိတယ်။မြတ်စွာဘုရားကျတော့40ရှိတယ်။အဲ့လိုမတူထူးခြားတဲ့အချက်တွေအများကြီးရှိတယ်ပေါ့။နော်။အဲ့ဒါကိုဒုတိယလက္ခဏုပေတံ 32မျိုးသောယောက်ျားမြတ်လက္ခဏာတွေနဲ့အပြည့်စုံဖြစ်တယ်။သုပ္ပပလင်္ကတံတနုံခန္ဓာကိုယ်ကအယောင်ထွက်နေတယ်။တောက်နေတယ်ခန္ဓာကိုယ်ကအယောင်ထွက်နေတယ်ခန္ဓာကိုယ်။ဘာနဲ့တူတုံးဆိုရင်သင်္စာကနာဝဘာလက်ကံစာသင်္စာဆိုတာစီးစာလို့ခေါ်တယ် စီးစာကညနေချမ်းလည်းရှိတယ်မနေ့လည်းရှိတယ်မနေ့စီးစာညနေစီးစာပေါ့နော်အဲ့ဒီအချိန်မှာနေဟာမပြင်းဘူးမနေ့အချိန်မှာလည်းနေဟာနုတယ်ညနေအချိန်မှာလည်းနုသွားတယ်အပူမပြင်းဘူးသိမတောက်ဘူးအဲ့ဒါကိုဘာလက်ကလို့ခေါ်တယ်နေနုလို့ပြောလို့ပြောလို့ရတယ်ပေါ့နော်ဘာလအက်ကအက်ကဆိုတာနေသင်္စာကနာဝဘာလက်ကံ စီးစာချိန်မှာထွက်လာတဲ့ဒီအယောင်နုတဲ့နေဟာနေကိုမြင်ရတယ်လို့ပဲအဲ့တော့နေလေကြီးနေဆိုလို့ရှိရင်ကြည့်လိုက်ပူတယ်လေမျက်နာပူနိုင်တယ်မျက်နာကျိတ်ဆက်သွားနိုင်တယ်အဲထွက်ခါစားနေလေးတို့ညနေနေဝင်ချိန်တို့ဆန်းဆက် beauty ဆိုပြီးခေါ်ကြတာပဲလေညနေနေဝင်ချိန်ဆိုလှတယ် sunset beauty ပဲ မနေ့ချိန်မှလည်းပဲနေထွက်လာတာလှအဲ့လိုအချိန်တွေမှာ ဖြစ်လာတဲ့နေနုလေးလူရသော်ဘုရားသခင်ကိုရောမြတ်ဟာဘယ်တော်ကြီးကိုပြတယ်တဲ့ဘယ်တော်ကြီးရဲ့စိတ်ချမ်းသာမှုဘယ်တော်မှဘယ်တော်မိရိတော်ဂေါရမီအတွက်မိရိတော်ဂေါရမီကို ပြတော်မူတယ်ဖုံးလာရဝိန္ဒတန်ခတိ တရုဏဒိသသဗ္ဗပိစက္ကင်ဂိတိပါရတလိတတောတာတိရတပတိမြတ်စွာဘုရားကခြေတော်ဆင်းပြီးတော့ပေးလိုက်တဲ့အခါမှာခြေတော်ကိုဆင်းပြီးတော့ပေးလိုက်တဲ့အခါမှာမြတ်စွာဘုရားရဲ့ခြေပွားတော်ဟာကြည့်လိုက်လို့ရှင်တရုဏဒိသသဗ္ဗပိကောင်းကင်ယံကထွက်လာတဲ့ နေနုလေးရဲ့အယောင်လေးလိုမျက်စိမစူးနေနုလေးကိုကြည့်ရတယ်လို့ဖုံးလာရဝိဏသင်္ကသေးပွင့်သစ္စာကြာပန်ကြီးကိုကြည့်ရတယ်လို့စကင်ကိတေပါရတလေဆက်လက္ခဏာတွေနဲ့အမှတ်သားတွေရှိတဲ့မြတ်စွာဘုရားရဲ့ခြေပွားအပြင်ကြီးကိုမိရတော့ဂေါရမီဟာတွေ့မြင်ရပြီးတော့တတော်တာတိရတာပတိ အဲ့ဒီချိန်မှာမြတ်စွာဘုရားရဲ့ဆက်လက္ခဏာတွေနဲ့ရှိတဲ့ခြေဘွားကိုနှစ်ဖူးနဲ့ခေါင်းနဲ့တိုက်တယ်ခေါင်းနဲ့တိုက်ပြီးတော့ရှ िख ိုးပါတယ်အဲ့ဒါလို့ရှ िख ိုးတဲ့အခါမှာရှ िख ိုးရင်မေတော်ကြီးပြောတဲ့စကားတွေကိုမှတ်သားကြည့်အောင်မြတ်စွာဘုရားကခြေတော်လေးကိုဆင်းပေးတဲ့အခါမှာ ရသော်ဘုရားရဲ့ခြေဘွားကိုနှဖူးနဲ့တိုက်ပြီးတော့ရှ िख ိုးလိုက်တယ်ရှ िख ိုးပြီးတော့မေတော်ရက်ပါပြောတော့ပဏမာမိနရဒိဋ္ဌာအာဒိဋ္ဌာကုလကေတုကံပစ္စည်းမေမရဏေမရှံနတံအိခမဟံပုနောအာဒိဋ္ဌာကုလကေတုကဆိုတာတာဂဝေမေမျိုးတွေက နေမျိုးနေနွယ်အာရိစ္ဆဆိုနေမျိုးနေနွယ် တချို့မင်းတွေကလာမျိုးလာနွယ်ပေါ့ဆူလာနဲ့အာဆိုလာနဲ့ဟုတ်လားလူနာဆိုပြီးတော့နှစ်ခုရှိတော့ solar system နဲ့ luna တော့အရိစ္ဆဆိုတာ solar system နဲ့လာနေမျိုးနေတွင်အဲ့ဒီမှာအရိစ္ဆကုလကိတုကဆိုအရိစ္ဆမျိုးနွယ်လို့ဆိုတာတိုက်ွေမင်းမျိုးတွေကိုအရိစ္ဆကုမျိုးနွယ်နေမျိုးနေနွယ်လို့ခေါ်တယ် ဒါကြောင့်ဗမာတွေကလည်းနေမျိုးတွေနေမျိုးဆိုပြီးတော့သုံးကြတယ်ပေါ့နော်အဲ့ဒီနေမျိုးနေနွယ်တို့ရဲ့အထွတ်ထိပ်ဖြစ်တဲ့လူတွေထဲမှာတကယ်ထွန်းတောက်တဲ့လူနေဝန်ဖြစ်တဲ့မြတ်စွာဘုရားကိုရှိခိုးပါတယ်ပစ္စည်းမေမရဏီမရှံ တေကဏီနောက်ဆုံးအချိန်လေးမှာဥဒိုက်ပြီးကြောပါတယ်နာတံအိခမဟံပုနောဒီအခွင့်အရေးကိုနောက်ထပ်သူမရတော့ပါဘူးတဲ့နော်ဒါနောက်ဆုံးအခွင့်အရေးပါတဲ့ရသော်ပြဥဒိုက်ရှိခိုးပြီးတော့ဒါနောက်ထုံးမြင်လိုက်ရတဲ့အခွင့်အရေးပါတဲ့ဆိုပြီးတော့မေတော်ကြီးကအမတန်စကားတတ်တာပဲမိရွေးတော်ကြီးက အဋ္ဌိယောနာမလောကကသဗ္ဗဒေါသကရမတာလောကမှာတဲ့အမျိုးသမီးတွေဆိုတာရှင်ပြားတဲ့အပြစ်တွေအလွန်များတဲ့ဘဝမှာနေကြတာပါမျိုးသမီးတွေဆိုတာအပြစ်တွေပြစ်မှုတွေများပါတယ်မျိုးသမီးဘဝဆိုတာပြစ်မှုများပါတယ်ယတိကောသတ္တိဒောသောမေခမတုကရုဏာကရာ အကယ်၍များတပည့်တော်အပြစ်ရှိမယ်ဆိုလို့ရှိရင်တဲ့အကျဉ်းနာကရုဏာကြီးမားတဲ့သားတော်ဘုရားခွင့်ပြုပါတိခတ်တော်မူပါခွင့်လွတ်တိခတ်ပေးပါဘဝတန်တရားမှာအမျိုးသမီးတွေကဟိုပြစ်မှုကျူးလွန်ခဲ့တာများရှိခဲ့ရှိတတ်တယ်ပေါ့နော်ရှိတတ်တယ်ဒါတော့မျိုးသမီးတွေမဟုတ်မျိုးသားလည်းရှိမှာပေါ့ဒါပေမဲ့လို့ အဋ္ဌိယောနာမလောကေကသဗ္ဗဒေါသကရမတာ အပြစ်တွေအားလုံးရဲ့အမျိုးသမီးတွေဆိုတာအပြစ်များပါတယ်ပေါ့ပြစ်မှားမိတာတွေများတတ်ပါတယ်ဒါကြောင့်မို့အကယ်၍များတန်တရားဘဝမှာပြစ်ပြစ်မှုတွေရှိခဲ့တယ်ဆိုလို့ရှိရင်အကျဉ်းနာတရားကြီးမားတဲ့သာတော်ဘုရား ခွင့်ပြုတိခံခွင့်လွတ်တိခံပေးပါခွင့်တောင်းတဲ့ခွင့်ပန်တဲ့ နောက်တစ်ခုသူထပ်လျှောက်တာအဋ္ဌိကနိစ္စပပ္ပစ္စဟန္တံယစိန်ပုဏ္ဏပုဏ္ဏတထစေအဋ္ဌိဒေါသောမိတံခမတုနရသဘာအမျိုးသမီးတွေသာသနာပေါင်းဝင်ခွင့်ဘိက္ခုနီလောက်ခွင့်ကိုသူမယမက အချိန်ချင်းမြတ်စွာဘုရားကိုတောင်းဆိုခဲ့တယ်ဘုရားခွင့်မပြုပါဘူးဆိုတာကိုမယမက တောင်းတာကပိလဝမတော်က3ခါဒါထုံးစံက3ခါပြီးရင်နောက်ထပ်ထပ်တောင်းလို့မရတော့ဘူး3ခါညင်းပြီးရင်နောက်ထပ်တောင်းလို့မရဘူးဒါပေမဲ့ကပိလဝမ3ခါ3ခါလုံးညင်းခံရတယ်အဲ့ဒါကိုမကျေနပ်လို့ဝေသာလေးထီအောင်လိုက်လာတယ်အငင်းခံရတယ်အဲ့တော့မယမကတောင်းတယ်လို့ခေါ်တယ်ဒါမယမကဘေကုဏီမာတွေ အဲမျိုးသမီးတွေဘေကုဏီလှုပ်ခွင့်ကို သူဟာအချိန်ချင်းထပ်ထပ်မြတ်စွာဘုရားကိုမယမကဆွတ်တောင်းခဲ့တယ်တတရစေအဋ္ဌိဒုံဒီတံတံခမတ်တုတထစေအဋ္ဌိဒောသောမေတံခမတုနရသဘာအဲ့လိုမယမကဘိက္ခုနီတွေသာသနာပေါင်းဝင်ခွင့်ကို တောင်းတဲ့နေရာမှာတပည့်တော်မှာအပြည့်ရှိတယ်ဆိုရင်တော့လေသီခံခွင့်လွတ်ပါဗျာ သူတောင်းခဲ့ပါတယ်တဲ့အဲ့ဒါလည်းသိခံခွင့်လွတ်ပါတဲ့မယဘိက္ခုနိယောဝီရတဝနှုံညာယဘာတိတာတတရစေအဋ္ဌိဒုံဏိတံတံခမတုခမာဓိပါအရှင်ဘုရားရဲ့ခွင့်ပြုချက်နဲ့ဘိက္ခုနီမတွေကိုဥဆောင်ပြီးတော့သွန်သင်ဆုံးမခဲ့တယ်ဘိက္ခုနီတိုင်းပိုင်းကိုသူကအကြီးဆုံးကို ဘေကုနီတိုင်ဝဲမှာသူအကြီးဆုံးပထမဆုံးဘေကုနီဖြစ်တာဆိုဝါလည်းအကြီးဆုံးပေါ့မြတ်စွာဘုရားကိုဘေကုနီမတွေမြို့သမီးတွေသာသနာဝင်ဝင်ရောက်ခွင့်ကိုသူကစာတောင်းခဲ့တာတောင်းတော့သူကပထမဆုံးဘေကုနီဖြစ်ရတယ်သူရတဲ့ဘေကုနီလမ်းကြောင်းကတော့ခရုဒန်ရှစ်ချက်ကိုလက်ခံတဲ့အနေနဲ့ရလိုက်တဲ့ဘေကုနီအဲ့ဒါကို ခရုဓမ္မပဋိက္ခေနုပမပတံပရာလို့ခေါ်တယ်မြတ်စွာဘုရားချမှတ်တဲ့စီကံကိုလက်ခံလိုက်တာနဲ့ဘိက္ခုနီဖြစ်သွားတာခဏိခေယဟန်ခံတယ်လို့မဟုတ်ဘူးဒါကိုလက်ခံရင်ငါခွင့်ပြုမယ်ဆိုလက်ခံလိုက်တာနဲ့ဘိက္ခုနီဖြစ်သွားတယ်ဆိုဒါဖြစ်ချင်းမဖြစ်ချင်းကမြတ်စွာဘုရားရဲ့အလိုတော်ပဲလေဒါဘုရားကခွင့်ပြုနိုင်တာ哦 မြတ်စွာဘုရားဝီနီးစည်းကမ်းတွေလှုပ်ထားပေမဲ့လို့ပြောမယ်ဆိုရင်ဘုရားကဓမ္မအာနာဘက်ကသူ့အာနာပိုင်ဆိုတော့သူခွင့်ပြုလို့ရတယ်အကုန်လုံးအာနာပိုင်ဆိုတော့ခွင့်ပြုလို့ရတယ်လေအဲ့တော့ဗီရေတော်ဂေါရမီကိုခွင့်ပြုတာဟာတရဏဂုံနဲ့ခွင့်ပြုတာလည်းမဟုတ်ဘူး ကမဝါစာဖတ်ပြီးတော့ခွင့်ပြုတာလည်းမဟုတ်ဘူးယန္တန်ငါရေရှိယန္ခန္ဓာနီးတယ်လည်းမဟုတ်ဘူးကဲလက်ခံရင်ဘိက္ခုနီဖြစ်တော့ဘိက္ခုနီလို့သတ်မှတ်လိုက်ပြီမြတ်စွာဘုရားလက်ခံလိုက်တာနဲ့ဘိက္ခုနီဖြစ်တာလေရှင်ကုဋေညယဟန်ဖြစ်တာပဲကြည့်ရှင်ကုဋေညတပီတော့ယဟန်ဖြစ်ရပါရစေဆိုတော့မြတ်စွာဘုရားကအေဘိက္ခု စရဗျမစရိယံသက္ခတောဓမ္မောစရဗျမစရိယံသမ္မာဒုက္ခသအတ္တကရိယာယယဟံလာခဲ့ဝင်လာတော့ငါဟောထားတဲ့တရားမှန်ကန်စွာဟောထားတာဖြစ်တယ်တရားကိုငါမှန်ကန်စွာဟောထားတာဖြစ်တယ်ဒုက္ခဆုံးသက်ဖို့အတွက်မြတ်သောအကျင့်ကိုကျင့်ပါလို့ဒါလေးမေးလိုက်တာနဲ့ယဟန်ဖြစ်သွားတာတော့ဒါကိုအိဘိက္ခုပတံပရာလို့ခေါ်တယ်အိဘိက္ခုလို့ခေါ်လိုက်တာနဲ့ ခွင့်ပြုချက်ရသွားတခါတယ်အဲ့ဒါနဲ့ရှင်ကွန်တညာတို့ဘာလို့ရှေ့ပိုင်းကယဟန်တွေကအေးဘေကုနဲ့ယဟန်ဖြစ်ကြတယ်နောက်တချို့ကျတော့ဗုဒ္ဓသရဏကိစ္စပြီးဆိုပြီးယဟန်ဖြစ်တယ်အဲတချို့ကျတော့ရသော်ဗျာသူမေးတဲ့မိကုံးကိုဖြေလို့ကိုရင်အရွယ်လေးပဲဖြစ်စေအမင်းတော်တယ်ဖြေနိုင်တယ်ကဲမင်းဒီနေ့ကနေစယဟန်ဖြစ်တိုးပေးလိုက်တယ် promotion ပေါ့ဒါလည်းရှိတယ်ပညာပြကရဏုပတ္တမရာလို့ခေါ်တယ် မေးခွန်းဖြေနိုင်လို့ရှိရင်ငယ်ပေမဲ့ခုနှစ်နှစ်အရွယ်မဲ့ promotion ပေးလို့ရရဟန်းဖြစ်တိုးတိုးပေးလိုက်တာအဲ့ဒါရဟန်းဖြစ်သွားပြီသူကနော်အဲ့လိုရဟန်းခန္ဓာတွေရှိတယ်နောက်မိရိတော်ဂေါရမီနဲ့ပါလာတဲ့နောက်ကတိုင်ခွေမင်းသမီး900ကြတော့ခရုတော်ရှိပါးကိုလက်ခံလို့ယဟန္တာယဟန်ယဟန်ဖြစ်ရတာမဟုတ်ဘူးသူတို့ကြတော့ရှင်သာရိပုတ္တရာစတဲ့ ယဟန်နေစီသွားပြီးတော့သူတို့ရဲ့ခွင့်ပြုချက်နဲ့ယဟန်ဖြစ်ရအဲ့ဒါကိုဧကတောဥပတ္တပနာလို့ဘိက္ခုတန်ကတစ်ဖွဲ့ကနေပြီးတော့ယဟန်ဖြစ်ခွင့်ပြုပေးလိုက်တယ်မြတ်စွာဘုရားကတန်ခါအဖွဲ့အစည်းနဲ့ဆက်ပေးလိုက်တာနောက်ပိုင်းရောက်တဲ့အခါကျတော့မင်းတို့တခုတည်းနဲ့မရဘူးဘေကုဏီပေါ်လာတဲ့အခါဘေကုတန်ခါအဖွဲ့အစည်းမှာတစ်ချိန်ရန်ခံရမယ် ဘိက္ခုနီအဖွဲ့အစည်းထံမှတစ်ချိန်ရဟန်းခံရမယ်ဆိုတော့ဥပတောပတ္တမ္ပနာဖြစ်သွားဥပတောဘိက္ခုပတ္တမ္ပနာဒါကြောင့်မို့အထဝါစီကကုပတ္တမ္ပနာလို့ခေါ်တယ်ကမောရှစ်ရှစ်ခါဖတ်ဘိက္ခုတွေကတစ်ချိန်ရဟန်းခံပေးလိုက်တယ်ဘိက္ခုနီမတွေကထပ်ပြီးတော့ confirm လုပ်ပြီးတော့ရဟန်းခံပေးရတယ်ဒီအဖွဲ့အစည်းနှစ်ခုစလုံးကလက်ခံမှာဘိက္ခုနီဖြစ်တယ်သူက အဲ့ဒါကနောက်ပိုင်းမိရတော်ဂေါရမိနဲ့အတူပါလာတဲ့ဘိက္ခုနီမတွေကြတော့ဘိက္ခုနီ မရှိသေးသည့်အတွက်ကြောင့်သူတို့ကိုဧကတောဥပတံပနာလို့ခေါ်တယ်ဘိက္ခုတန်ခတစ်ဖက်ကနေပြီးတော့ဘိက္ခုနီဖြစ်အတိမပြုတ်ပေးလိုက်တယ်နော်အဖွဲ့အစည်းတစ်ခုရတဲ့အတိမပြည့်ပေးပြီးတော့ရန်ဟိုနောက်ပိုင်းဘိက္ခုနီ ဖြစ်လာလို့ရှင်အဖွဲ့အစည်းနှစ်ခုဖြစ်သွားတယ် နှစ်ခုကအတိမတ်ပြုရမယ်ဘေခုတန်ခါဘေခုနိတန်ခါဒီနှစ်ဘွဲလုံးကအတိမတ်ပြုမှာဘေခုနိဖြစ်တယ်အဲ့တော့ဘေခုနိဖြစ်ကြပုံချင်းမတူကြဘူးနောက်ပိုင်းမှာ ပြဿနာတောင်တက်တာရှိတယ်အဲ့ဒီဘေခုနိမတွေက နောက်ပိုင်းကျတော့မီရီတော်ဂေါရပိကြီးကဘေခုတွေစီလည်းယဟန်ခန္ဓာမရှိဘူးဘေခုနိမတွေစီလည်းယဟန်ခန္ဓာမရှိဘူးသူဟာယဟန်မဟုတ်ဘူးလို့နောက်ပိုင်းမှာ အဲ့လိုယူဆလာကြတယ်ဥပိ္ပဇေလည်းမရှိဘူးနော်ယဟန်ခန္ဓာဆိုတော့နောက်ပိုင်းကျသတ်မှတ်ထားတာဥပိ္ပဇေရှိရမယ်ဘေကုရီခွင့်ပြုရမယ်ဘေကုနီခွင့်ပြုရမယ်ဆိုမိတွေတော်ဂေါရမီကဥပိ္ပဇေလည်းမရှိဘူးသူအဲ့တော့မိတွေတော်ဟာယဟန်မဖြစ်ဘူးလို့နောက်ပိုင်းမှာဝိနိစိကအရာထောက်ပြလာကြတယ်မြတ်စွာဘုရားရှိတုံးထောက်ပြလာတဲ့အခါမြတ်စွာဘုရားမဟုတ်ဘူးငါခွင့်ပြုခြင်းနဲ့သူကဘေကုနီဖြစ်တယ်ငါပဲသူဥပိ္ပဇေလို့ပြောလိုက် အဲ့ဒီပြဿနာဘုရားကိုယ်တိုင် ဖြေရှင်းပြီးတော့ရှင်းသွားတယ်အဲ့ဒီလိုပြဿနာတော့ပေါ်သေးတယ်လူလောကဆိုတာပြဿနာတော့ရှားကြတယ်ဟုတ်တယ်နော်ပြဿနာရှားတယ်ရောဘေကုဏီဖြစ်ပုံချင်းကမတူကြဘူးအဲ့တော့မိရွေးတော်ကြီးကိုမြတ်စွာဘုရားကဘေကုဏီမာတွေကိုတုံသင်ဆုံးမဖို့အနိကကြည်ကြပ်ပြီးဆုံးမဖို့မိရွေးတော်ကြီးကိုခေါင်းဆောင်အနေနဲ့ဆုံးမဩရပေးခိုင်းထားတယ် အဲ့ဒါကိုသူလျှောက်တာမယာဘိက္ခုနီယောဝီရတဝါနုံညာယဖာတိတာတာတိတာအရှင်ဘုရားရဲ့ခွင့်ပြုချက်နဲ့တပည့်တော်ဘိက္ခုနီမတွေကိုဆုံးမပါတယ်တဲ့တတရစေအဋ္ဌိဒုံဏိတံအကယ်၍တပည့်တော်မြတ်ဥဆောင်မှုမှားခဲ့ရင်အဲသူကဥဆောင်ရတာဒါမျိုးကရှိတတ်တယ်လေဒုံဏိတဆိုတာသူမှားရင်းပြီးတော့ဥဆောင်ခဲ့တာများရှိလို့ရှင် တံခမတုခမတိပါတပည့်တော်မဘောတိခမခွင့်လွတ်ပါတဲ့အကယ်၍မှားခဲ့ရင် ခွင့်လွတ်ပါဘေကုဏီမတွေကိုဆုံးမတဲ့အခါမှာသူ့ရဲ့အမှားနဲ့ဆုံးမတန်တဲ့မှုတွေမှားယွင်းခဲ့လို့ရှိရင် သူ့ကိုခွင့်လွတ်ပေးပါအဲ့တော့လူဆိုတာအမှားကကဲမှမကဲတာနော်မှားမကဲတော့အဲ့ဒီအမှားတွေအတွက်ခွင့်လွတ်ဖို့ရသော်ဗျာကိုခုဒီစကားတွေနဲ့ မြတ်စွာဘုရားကိုရှ िख ိုးရင်းဒါသူလျှောက်တဲ့စကားတွေအဲ့တော့ရှ िख ိုးရင်းလျှောက်တဲ့စကားတွေဟာခါရငါးဘုံနဲ့လျှောက်တာဟာဒီစကားတွေနဲ့မြတ်စွာဘုရားကိုကရောရင်းခြေတော်ကိုဥတိုက်ပြီးတော့သူတိခတ်မှုလျှောက်တယ်အဲ့ဒီမှာမြတ်စွာဘုရားကဘာပြန်ပြောလဲလို့ဆိုတော့ အခန္ဒီနာမခန္ဓာခန္ဓာဗံကိဗ္ဗဝေခုဏဘုဇနေဒီလောက်ဂုံတရေတွေနဲ့သီလသမารိပညာဂုံတွေနဲ့ပြည့်စုံနေတဲ့သီခံစရာအပြည့်နာစာမရှိတဲ့ပြီးရတော့ပေါ်သီခံစရာငါမှမရှိပါဘူးခွင့်လွတ်စရာခွင့်လွတ်ပြီးသားပါပါမအပြည့်နာစာမရှိတော့သီခံစရာဘာမှမရှိဘူးပေါ့နော်ခွင့်ပြုခွင့်မပြုစရာလည်းဘာမှမရှိဘူး ခိမုတ်တရံတေဝက္ခမိနိဗ္ဗာန်ယဝစန္တိယနိဗ္ဗာန်ကိုသွားတော့မယ်နောက်ဆုံးချိန်နိဗ္ဗာန်ဆံဝင်တော့မယ်လို့ပြောတဲ့နေရာမှာဘာမှအဖြေပေးစရာဟိုပြစ်တင်စရာတို့ပြောဆိုစရာတွေတို့ဘာမှမရှိပါဘူးအလုံးသိခံခွင့်လွတ်ပါတယ်ဆိုတဲ့အဓိပ္ပာယ် အဲ့ဒီမှာရသော်ဘုရားအခြေအနေနဲ့ပတ်သက်ပြီးတော့သုတ်တိအနုနေမမဘိက္ခုတံကေလောကဣတောနေတရိတုံ ခမန္တိပဝဒကာလီဗျာတနင်္ကတနာဒိဋ္ဌဝနနေယတိဝစန္ဒလိန်ခာကောင်းကင်ယံကိုကြည့်လိုက်မယ်ဆိုရင်မနဲ့မိုးလင်းလာနဲ့ကျဲရီပြောက်သွားပြီ ကောင်းကင်ရဲ့ကျဲတွေဟာပျောက်သွားတယ်မိုးလင်းတာနဲ့နေထွက်လာတာနဲ့အကုန်ပျောက်ကုန်နော်လာချမ်းကလေးထွက်လာလို့ရှင်လေအယောင်မိန်ပြီးပျောက်ွယ်သွားတယ်နေ့ဆိုရင်မမြင်ရတော့ပျောက်ွယ်သွားတယ်အဲ့ဒါလိုပဲတကယ်ကိုကြင်ကြံကြုတ်ကို အထုံးလို့စင်ကြယ်တဲ့တပိတာဝကတွေလောကကနေထွက်ခွာသွားတာကြည့်တော့မြတ်စွာဘုရားကငါလည်းပဲတနေ့ကျတော့ အခုလို့လောကကြီးကနေပျောက်ကွယ်ရအောင်မှာပဲလို့ရှင်ထဲမှာနှလုံးသွင်းမိတယ်အဲ့လိုမိတွေတော့ကြီးကရှောက်ထားပြီးမြတ်စွာဘုရားကိုခရော့တဲ့အခါမှာနောက်ကပန်းလာတဲ့ဘိက္ခုနီမှာ900ကလည်းအခွင့်အရေးတစ်ခုတောင်းဆိုလာကြ တတိတရာဘိက္ခုနီရောစိနေကံ တာရာဝသန္တာနုကတာသူမေရိသူမေရောပဒခိဏံကိစ္စနိပစ္စပါရိထိတာမုခန္တာသမုဒိဋ္ဌမာနာမိရိတော်ဂေါရမီကြီးနဲ့အတူပါလာတဲ့ဒီဘေကုဏီမာရိဟာလည်းပဲတဲ့မြင့်မုံတောင်ကြီးကိုလာတို့ကြက်တရားတို့ကလက်ပတ်ပြီးတော့ ခြံရန်လာတယ်လို့ပဲမြတ်စွာဘုရားကိုလက်ပတ်ပြီးတော့လက်ရရေးပြီးတော့မြတ်စွာဘုရားရဲ့ခြေတော်ကိုရှ िख ိုးကြတယ်ရှ िख ိုးပြီးမြတ်စွာဘုရားရဲ့မျက်နှာတော်ကိုဖူးမြင်ကြပြီးတော့သူတို့ကလည်းလျှောက်ထားကြတယ်နာတိတ်တိပုပ္ပံတဝထသနေနာစက်ခုံနသောတံတဝဘာတိတေနာစိတ်တံမမ ကေဝလမေကမေဝပပုံယတံဓမ္မရတိနာဒိဋ္ဌိနာဒိဋ္ဌဘုဗ္ဗံဓမ္မတတနေနာဆက်ခုံဆိုမြတ်စွာဘုရားကိုဖူးမြင်ရလို့အာရပြီဖူးဖူးပြီးနောက်တော့မဖူးကျင်တော့ဘူးလို့မရှိဘူးတဲ့ကျင့်တဲ့အာရတယ်လို့ကိုမရှိဘူးပေါ့နာဒိဋ္ဌဘုဗ္ဗံ ဘယ်နှခါတွေ့ရတွေ့ရမြတ်စွာဘုရားကိုဖူးမြင်ရတာအားရတယ်လို့မရှိဘူးမျက်စိအမြင်ထဲမှာအားရသွားတယ်လို့မရှိဘူးနာသောတံတဝဘာတိတေနမြတ်စွာဘုရားတရားနာလို့လေတခါနာဘူးပြီမနာကျင်တော့ဘူးလို့မရှိဘူးအမြဲနာခြင်းနေတာအစာတော်မှတခါစားရင်ဝါရင်မစားကျင်တော့ဘူးလေဝေသားဟင်းကြီးကြွေးကြည့်ပါလားနောက်ရဝေသားမစားကျင်တော့ချမောင်းဟင်းစားကျင်လား ရောင်ရဲသွားတယ်တင့်တိမ်သွားတယ်ဆိုတော့နောက်ထပ်မစားခြင်းဖြစ်တယ်အဲ့တော့မြတ်စွာဘုရားရဲ့မြတ်စွာဘုရားကိုဖူးတွေ့ရတဲ့အခွင့်အရေးဟာဘယ်နှခါတွေ့ရတွေ့ရစိတ်ထဲမှာညီငွေ့သွားတယ်လို့မရှိဘူးတင့်တိမ်သွားတယ်လို့မရှိဘူးတဲ့မြတ်စွာဘုရားတရားနာရဘယ်နှခါနာရနာနာခြင်းနေတာပဲတင့်တိမ်သွားတယ်မရှိဘူးတဲ့စိတ်တံမမကေဝလမေကမေဝပပ္ပုံယတံရမရတေနာဒိဋ္ဌိ စိတ်ကလည်းပဲရသော်ဘုရားရဲ့တရားတော်ကိုနာရလို့ဓမ္မရတ္တနဲ့တင့်တင့်ရောင်ရဲမှုကိုသူတို့ကရရှိသွားပါတယ်ဓမ္မရတ္တတွေကိုခံစားရတဲ့အခါမှာရောင်ရဲမှုပြည့်ပါတယ်အဲ့တော့ဘုရားကိုဖူးတွေ့ရလို့လည်းအားမရဘူးတရားနာရလို့လည်းအားမရဘူးမြတ်စွာဘုရားဟောကြားတဲ့တရားရတ္တကိုသိရှိရတဲ့အခါကျမှသာလေသူတို့ကကျင့်နာအားရသွားတယ်လို့သူတို့ဆွတ်လို့တယ်ပေါ့နော် အေးအဲ့လိုဆိုပြီးတော့ဆက်ပြီးတော့ရှောက်ကြတယ်နတတောပရိတာယံတေဝါဒိတဗပဟာရိနောရေတိတက္ခန္တိဝရဏံရညာတိနရပုံကိုအပရိသတ်လည်းမှာဒီဒီဆိုတူးမှုတဲ့တူရိယတန်နေလိုပဲပရိသတ်ရဲ့အလဲမှာမြတ်စွာဘုရားဟောပြောနေတဲ့ မြတ်စွာဘုရားရဲ့နှုတ်ခမ်းတော်ဟောပြောနေတာလေးကိုတွေ့ရတာပရိသတ်လည်းမှတရားဟောနေတဲ့မြတ်စွာဘုရားရဲ့နှုတ်ခမ်းတော်လေးကထွက်လာတဲ့စကားသံတွေကိုကြားရတယ်တွေ့ရတဲ့အခါမှာဒိညာတိနရပုံကိုအားတယ်မြတ်စွာဘုရားကိုခုလိုတရားဟောတာကိုဖူးတွေ့ရတဲ့ပုံကိုယ်တွေဟာတကယ်ကိုဘုံကံကြည့်တဲ့ပုံကိုယ်တွေပါပဲ ထင်ညာတေနရဘုံဒီပုဂ္ဂိုလ်တွေကအမတမဘုံက ကြည်ကြပါတယ်တဲ့ဒီကင်ကုလိဓမ္မနခေသူပေအာယတပဏိကေရေပါရိပဏမိတ်တန်တိတေပိထင်ညာခုဏတရာခုံပေါင်းနဲ့ပြည့်စုံတော်မူတဲ့ရှင်တော်မြတ်ဗျာမြတ်စွာဘုရားကိုရှ िख ိုးခွင့်ရတဲ့ပုဂ္ဂိုလ်တွေဟာလည်းပဲအမတန်ဘုံကကြည်ကြပါပေတယ် ကံကြီးလို့ဘုရားကိုရှိခိုးဝင်ရတာလို့ဆိုလိုတယ်ပေါ့နော်အဲ့ဒါမှကံကြီးမလို့ဘုန်းကံကြီးလို့ဘုရားကိုရှိခိုးဝင်ရအဲ့တော့မြတ်စွာဘုရားရဲ့ခြေတော်ကိုတေယုတ်ဖော်ထားတာမြတ်စွာဘုရားရဲ့ခန္ဓာကိုယ်ကိုတေယုတ်ဖော်တာဒီခင်ဂုလီမြတ်စွာဘုရားခြေစံလက်တံတွေကရှည်တယ်တံပနခိတယ်ခြေသေးလက်သေးတွေကရဲနေတာနော်ဒီရဲနေတယ် ခြေဘွားလက်ဘွားအဲ့ခြေသက်လက်သက်တွေကနှီးရဲနေတယ်ခြေရန်လက်တန်လေးတွေကရှိနေရတယ်အာယတပဏိကဖနှောင်းကလည်းသူများဖနှောင်းလို့ဖနှောင်းတူကြီးမဟုတ်ဘူးတဲ့ဖနှောင်းရှိတယ်ဖနှောင်းရှိတယ်အဲ့ဒီလိုခြေရန်လေးတွေလည်းရှိတယ်ခြေသေးလေးတွေကလည်းရဲနေတယ်ဖနှောင်းကလည်းရှိတယ်ဆိုတော့မြတ်စွာဘုရားရဲ့ခြေကိုဥတိုက်ခွင့်ရတဲ့ပုဂ္ဂိုလ်တွေဟာလည်းပဲတဲ့ အဗ္ဗဓမ္မဘုံကကြည်ကြပါပေတယ်မဓုရာနိပဟထာနိဒောသကာနိဟိတာနိသရေတိဝါจาနိတုယန္တိတေပိတေညာနရုတ္တမရသော်ဘုရားရဲ့စကားသံတွေဟာအတန်တော်ကလည်းအမတန်ချုံများတယ်ကြားလိုက်ရလို့ရှင်လေစိတ်ထဲမှာရှင် ရှင်လန်းတယ်တရားနာပြီးတော့ လောဘဒေါသဆိုတာလည်းအဲ့ဒီအချိန်မှာလုံးဝမဖြစ်တော့စိတ်ဟာကြည်နူးသွားတယ်အကျိုးစီးပွားတွေကိုလည်းဖြစ်ထွန်းစေတယ်အဲ့ဒါလို့မြတ်စွာဘုရားရဲ့အတန်ဟာချုံမြပြီးအပြစ်ကင်းစင်တဲ့မြတ်စွာဘုရားရဲ့ရှင်လန်းအပ်တဲ့ဘွယ်စကားတွေရေတေဝါကြဏိသူယန္တိမြတ်စွာဘုရားဟောတဲ့စကားလုံးတွေကြားနာခွင့်ရကြတဲ့ပုဂ္ဂိုလ်တွေဟာတဲ့တေပိထင်ညာတို့တမဟာ အမှန်တမ်းဘုံကံကြည့်ကြပါပြီတဲ့အဲ့တော့ဘေကုဏီမာတွေကလည်းသူတို့အာရပါရမြတ်စွာဘုရားကိုကြောရင်လျှောက်ကြတယ်အဲ့တိုင်အဲ့တော့သူတို့ဘဝမှာလည်းလွန်ချင်တတ်တယ်ဆိုတဲ့အဓိပ္ပာယ်ပဲသူတို့ကဒီလိုဘုရားကိုဥတိုက်ခွင့်ရတယ်တရားတွေကိုနာခွင့်ရတယ်ဘုရားကို အနိကဖူးတွေ့ရတယ်အဲ့ဒါတွေဟာဘုံကရှိလို့ပါလို့မိရိတော်ဂေါရမီကြီးကလည်းရသော်ဘုရားကိုရှောက်တင်ရှောက်ထားတာတွေအကုန်ရှောက်ဘေကုဏီမ900လဲသူတို့ယင်နေရှိတာတွေအကုန်ရှောက်ကြတယ်အဲ့ဒါလို့မြတ်စွာဘုရားထံမှာအာရပါရရှောက်ပြီးတဲ့အခါမှာ ရှမ်းတန်ဃာတွေကိုနှုတ်ဆက်ဖို့ထွက်ခွာတယ်နဲ့တူတယ်ရှမ်းတန်ဃာတွေရှိသက်လျှောက်ကြမယ်အဲ့လိုက်ကြောတာပေါ့သဘောကတော့ဖះကိုကြောပြီးတဲ့အခါမှာရှမ်းတန်ဃာတွေတတောတာအနုတဝိတောဘိက္ခုတန်ကံပိတုတ်ပတာအဲ့ဒီနောက်နာမမိရိတော်ဂေါရမီကြီးဟာမြတ်စွာဘုရားကိုရှောက်ကြားပြီးတဲ့အခါမှာရှမ်းတန်ဃာတွေ ရဟန်းသံဃာတွေကိုရှောက်ဖို့ရရဟန်းသံဃာတွေကိုသွားကြောတယ်တွေ့ဆုံတယ်အဲ့တွေ့ဆုံတဲ့ရဟန်းသံဃာတွေထဲမှာအမည်နာမဖော်ထားတာတော့ယာဟုလာနန္ဒနန္ဒေသဝဏိတောဣဒံမပြဝီအဲ့တော့မိရွေးတော်ကြီးပြိဋိဘံဆန်တော့မယ်ဆိုတော့ဆွေတော်မျိုးတော်တွေကအဲ့ဒီနာမှာအနိကရောက်ရှိလာတဲ့ပုဂ္ဂိုလ်တွေကရှင်ယာဟုလာရှင်အနန္ဒာတို့ ဗိရိတော်ဘောရရဲ့သားတော်ဖြစ်တဲ့ရှင်နန္ဒကတော့ဒီသုံးပါးကိုအမည်နာမနဲ့ဖော်ပြတာအဲ့တော့ဒီသုံးပါးရောက်လာအဲ့ဒီသုံးပါးကိုရှ िख ိုးပြီးတော့မိရိတော်ကြီးကသူ့ရဲ့မြေးတွေတူတွေသားတွေကိုတရားစကားလျှောက်တယ်တရားစကားလျှောက်တာလဲအဲအမတမကောင်းတယ်နော်သူပါလျှောက်တုံးဆိုအာတိဝိတာ လယသမိရောဂဝါတိကလေးဝရေနိဗ္ဗိဏဒုက္ခသံဃာတိစရမရဏခောစရိခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ပြောတာဒီခန္ဓာကိုယ်ကြီးဟာအာတိဝိတာလယသမိဆိုအစိတ်ပြင်းတဲ့မွေတွေအောင်းနေတဲ့ဟာနဲ့တူတယ်မွေထွင်းကြီးနဲ့တူတယ် အစိပ်ပြင်းတဲ့မွေးတွေအောင်းနေတဲ့တွင်းကြီးနဲ့တူတယ်ဒီခန္ဓာကိုယ်ကြီးကဟုတ်တယ်ဗောအာတိဝိသောပမသုတ်တံမှာဆိုလို့ရှိရင်ပွေကြီးလေးကောင်းတဲ့ဥပမာပေးထားတာမြတ်စွာဘုရားပထဝီယာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါပွေကြီးလေးကောင်းပဲလေအစိပ်ပြင်းတဲ့ပွေကြီးလေးကောင်းပထဝီဆိုတဲ့မွေကိုကတ္ထမုခမွေလို့တင်စားတယ်ကတ္ထမုခမွေဆိုတာအဲ့ဒီမွေကိုက်ခံလို့ရှိရင် ချင်းချောင်းကြီးကမာကျောသွားသလိုအထမုခမွေကြိုက်လို့ရှင်တကူလုံးတောင့်တင်းသွားတယ်ဆိုလိုတာကတော့ပထဝီပြက်တာပေါ့နော်ပထဝီတွေဟိုရင်ဖြစ်သွားလို့ရှင်သူ့ရဲ့ခန္ဓာကိုယ်ကြီးကတောင့်တင်းသွားတယ်အဲ့ဒါကိုကထမုခဆိုမွေကြိုက်ခံရတယ်လို့သူဆိုတယ်နောက်အာဘောနဲ့ကျတော့ပုတိမုခမွေတယ်ပုတ်တဲ့စိတ်ပစက်ရှိတဲ့မွေပေါ့နော် အဲ့ဒီမွေကြိုက်ခံလို့ရှိရင်တကူလုံးဟာပုတ်ဤရွဲတွေဖြစ်ပြီးတော့ပုတ်ပွားသွားတယ်အာဘောပျက်စီးရင်အဲ့လိုဖြစ်တယ်တေဇောကြတော့အခိမုခမွေမွေလိုအဲမီးလိုပူတဲ့စိတ်ပြင်းတဲ့မွေကတေဇောအဲ့ဒီမွေကြိုက်ခံရလို့ရှိရင်တကူလုံးပူလာရဲလောင်လာရဲဆိုမနေနိုင်မထိုင်နိုင်ဖြစ်တယ် တခါဝါယောဆိုတဲ့ဒီမွေကြိုက်တဲ့အခါကျတော့လူဟာတကလုံးဒီအကြောတွေအဆက်တွေအစစ်တွေအကုန်ပြုတ်ပြီးတော့ဘာမှမလှုပ်နိုင်မရှာနိုင်ဖြစ်သွားတယ်လေဖြတ်တယ်ဆိုတာအဲ့ဒါနော်ဝါယောအဲ့တော့ခန္ဓာကိုယ်ကြီးထဲမှာပထဝီအဘောတိဇောဝါယောဆိုတဲ့ဒီတက်ကြီးလေးပါမဟာဘုတ်လေးပါဟာမွေကြီးလေးကောင်နဲ့လာသရံတူတယ် တကောင်နဲ့တကောင်ကလည်းသဘာဝချင်းမတူဘူးသဘာဝချင်းမတူတော့ဒီလေးကောင်စလုံးစိတ်ချနှံ့နေအောင်ဘယ်လိုထိမ့်မလို့တကောင်စိတ်ဆိုးရင်တကောင်ထားကြိုင်ပါပဲအဲ့တော့သူတို့ချင်းလည်းသဘာဝမတူတဲ့အခါကျတော့နေရထိုင်ရဘလောက်ခံစိတ်ဆန္ဒချင်းမတူကြတဲ့သဘာဝချင်းမတူကြတဲ့မွေကြီးလေးကောင်ကိုထိန်းနေရတဲ့လူတယောက်လိုပဲ ဓာတ်ကြီး၄ပါးဟာ တခုထိန်ကျန်နာထောင် တခုထိန်ရင်ကျန်နာထောင်ဖြစ်တယ်ဓာတ်၄ပါးမငြိမမျှဖြစ်လို့ရှိရင်တော့သူကစိတ်တက်ပြီးသေမှာပဲပေါ့နော်အဲ့ဒါကြောင့်မို့လို့မိရိတော့ဂေါရမီကလျှောက်တယ်အာတိဝိသလယသမိလယသမိအစိပ်ပြင်းတဲ့မွေကြီးနေထိုင်တဲ့တွင်းနဲ့အလားသဏ္ဍာန်တူတယ်ရောဂါဝါသေယောဂပေါင်းစုံတို့ရဲ့တည်ရှိရဖြစ်တယ် လူတွေရဲ့ခန္ဓာကိုယ်ကြီးကယောဂပေါင်းစုံဖြစ်တာခန္ဓာမှာဖြစ်တာလေးပဲအပြင်ဖြစ်တာမဟုတ်ဘူးယောဂရရဲဆိုကိုယ်ခန္ဓာထဲမှာပဲဖြစ်တာဘယ်သူပဲဖြစ်ဖြစ်ခန္ဓာကိုယ်ရတိုင်းအဲ့ဒီယောဂကလည်းခန္ဓာကိုယ်ထဲမှာဖြစ်တယ်နိဗ္ဗိဏဒုက္ခသင်္ကတိဒုက္ခအစုဝေးကြီးဖြစ်တဲ့သရမရဏဂောစရိအိုခြင်းသေးခြင်းနေနဲ့အိုခြင်းသေးခြင်းတရားတွေရဲ့ကျဆာရဖြစ်တဲ့ ဒီခန္ဓာကိုယ်ကြီးပေါ်မှာ အလုံးကိုညီမွေးစရာကောင်းပါတယ်အဲ့တော့ရာဟုလာတို့ရှင်အနန္ဒာတို့ရှင်နန္ဒတို့ကိုမေတော်ကြီးကဆုံးမပြီးတော့တရားစကားပြောနေတာနော်တရားစကားပြောတာအဲ့ဒါနာနာကလိပလာကိနေပရယတ္တိနိရိဟကေတေနနိဗ္ဗာတုမိစ္ဆာမိ အနုမညထပုတ်တကာတဲ့သားတို့တဲ့သားတို့မြီးတို့ပေါ့နော်နာနာကလိမလာကိန်းအလွန်ကိုဟိုဆွဆွရွံရှာဝဲကောင်းတဲ့အညစ်ကြေးတွေရောထွေးနေတဲ့ပရာယတ်တွေနော်သူတို့အားနဲ့ဆက်ဆက်ပြီးတော့နေတဲ့ဤရကေ အာထုတ်မှုလောက်ကင်မှုတွေကင်းတဲ့ဒီခန္ဓာကိုယ်ကြီးကိုတဲ့ဒီခန္ဓာကိုယ်ကြီးအဲ့ဒီလိုအပြစ်တွေနဲ့ပြည့်စုံနေတဲ့ဒီခန္ဓာကိုယ်ကြီးကညင်းငွေပြီးတော့အဲ့ဒီညင်းငွေတဲ့စိတ်ကြောင့်တေနနိဗ္ဗာတုမိစ္ဆာမိဒီခန္ဓာကိုယ်ကြီးကလွတ်ကင်းတဲ့အငြိမ့်ထက်ကို များစွာမျောလင်းတောင်းတနေတာဖြစ်တယ်တဲ့အနုမညထပုဒ္ဒကာငါသားတို့ငါ့ကိုခွင့်ပြုကြပါသူနိဗ္ဗာန်ဝင်တော့မယ်ခွင့်ပြုကြပါတော့အဲ့ဒါလို့ပြောလိုက်တဲ့အခါမှာသူနိဗ္ဗာန်ဆန်တော့မယ်ခွင့်ပြုကြပါလို့ပြောတော့နန္ဒောယာဟုလဘတ်ဒောစဝိတသောကောဝိတသောကနိရဏဝါ ဗီရိတော်ဝရဝိကြီးရဲ့တာအရင်ဖြစ်တဲ့ရှင်နန္ဒသူကယဟနာဖြစ်နေပြီဝိတတောကတဲ့ဆိုရင်လည်းစိတ်သူ့ရင်ထဲမှာဖြစ်တော့တမပုရုဇဉ်ဆိုရင်ငါမေတော်ကြီးသေတော့မလို့လားပြောနေတယ်စိတ်စိတ်ဆင်းရဲမှာပေါ့နော်ဒါပေမဲ့ဝိတတောကသူကတောကကိုလွန်မြောက်ပြီးပြီနိရတဝအတော်ကင်းသွားပြီရာဟုလဘဒောစာရှင်ရာဟုလလေးကလည်းပဲ ယဟနာဖြစ်ပြီးသွားပြီသူလည်းယဟန်ဖြစ်ပြီးတော့နောက်ယဟနာဖြစ်သွားပြီအဲ့အချိန်မှာရှင်ရဟုလာယဟနာဖြစ်သွားပြီအဲ့အချိန်မှာနော်ယဟန်လည်းဖြစ်တယ်ယဟနာလည်းဖြစ်နေပြီအဲ့တော့ရှင်နန္ဒတို့ရှင်ရဟုလာတို့ကတော့ဆွေရင်တော့ကမဖြစ်ကြဘူးတဲ့အတော်ကင်းနေတော့အဲ့တော့သူတို့ကတရားသဘောကိုပဲစိတ်ထဲမှာဆင်ញင်ကြတယ် တရားသဘောမြင်နေတဲ့ပုဂ္ဂိုလ်ကတောကမဝင်မတော့ဘူးအဲသူတို့တရားသဘောထိတာဆလတ်ထိတိထိတာဓမ္မတမနုစိတ်တယုံအဲသဘာဝတရားကြီးရဲ့ရိမ့်ရိုက်မှုခိုင်မြဲမှု မရှိတဲ့သဘာဝကိုစဉ်းစားပြီးတော့သင်္ခါရတရားဆိုတာဖြစ်ပြီးရင်ပြတ်မှာပဲဆိုတဲ့သဘာဝတရားကိုမြင်နေသည့်အတွက်ကြောင့် သူတို့ကစိတ်နှလုံးတုံလုံးမှုဖြေကြဘူးတဲ့ဓီရထုသင်္ကတံလောလံအတာရံခတလူပမမာယာမရိစီသရိတံဣတရံအနာဝဋ္ဌိတံလောကကြီးရဲ့သဘာဝကိုသူတို့သိတယ်သင်္ခါရတရားတွေအကြောင်းကိုသိတယ်သင်္ခတဆိုတာအလုံးဟာပြုပြင်ပြီးတော့အကြောင်းတရားတွေကပေါင်းစပ်ပြီးတော့ထုတ်လုပ်ထားတဲ့ရှုံဏတရားတွေဆိုတာတဲ့လောလ ခဏတည်းရုပ်ပဲမတည်ငြိမ်ဘူးလျှက်ပေါ်လော်လီတယ်မတည်ငြိမ်ဘူးအတ္တရာအနှစ်မဲ့တယ်ကရလူပမာငပြောတော့အတိုင်းပဲဘယ်လိုမှအနှစ်သာရရှာလို့မရဘူးမာယာမရိစိသရိတံမျက်လဲနဲ့လည်းတူတယ်တန်လျက်နဲ့လည်းတူတယ်တန်လျက်ဆိုတာလိမ့်လိမ့်လိမ့်လိမ့်နဲ့အဝေးနေကြည့်ရေလို့ထင်ရတယ်လှိုင်းလေးတွေလို့ထင်ရတယ်သွားကြည့်ပါမရှိဘူး နော်တန်လျက်ဆိုတာတန်လျက်ဆိုတာရှက်စီးပြောတာမဟုတ်ဘူးအောက်ကမြေကြီးကအပူရှိန်တွေထွက်နေတဲ့အချိန်မှာ နေရောင်နဲ့ဟားလိုက်တဲ့အခါမှာရှည်လိုင်းလေးတွေလိုဖြစ်နေတန်လျက်ကိုလေးရေထင်လို့ရွှေသမယံလိုက်မှားတယ်ဆိုတာအဲ့ဒါပေါ့နေပူတဲ့အချိန်မှာအဲ့လိုခိုးငွေတွေကနေပြီးတော့ရှည်ပြင်းလိုဖြစ်နေတတ်တယ်အဲ့ဒီမရီစီဆိုတဲ့တန်လျက် လူဘဝမှာအစစ်မှန်ဆိုတာဘာမှမရှိဘူးမာယာလှည့်စားချက်သာဖြစ်တယ်တန်လျက်နဲ့နာသရံတူတယ်ဣတရံအချိန်ပိုင်းကလည်းအလွန်တူတုံးတယ်အနဝတိတံဘယ်တော့မှမတည်ငြိမ်ဘူးတဲ့အဲ့ဒီသဘာဝတရားတွေကိုသူတို့ကစဉ်းစားပြီးတော့ယထနာမစိနတယံမာတု္ဆာဘုရားပောတိတာ ကောရဝီနိရဏယာတိအနိစ္စံသဘာသင်္ခတံ အဲ့ဒီလိုမတည်ငြိမ်တဲ့ဘဝကြီးမှာတဲ့မြတ်ဗုဒ္ဓရဲ့မြတ်ဗုဒ္ဓရဲ့အလောင်းကိုမြတ်ဗုဒ္ဓရဲ့ဘဝကျွေးမွေးဆောင်ရှောက်ခဲ့တဲ့မေတော်ကြီးဂေါရမီမိရေတော်ဂေါရမီဟာနိဒနယတိဘဝကြီးတစ်ခုအဆုံးသတ်သို့ရောက်တော့မယ်အနိစ္စံသဗ္ဗသင်္ခတံ သင်္ခါရတရားအလုံးဟာဘယ်တော့မှမတည်မြဲဘူးတဲ့အဆုံးသတ်မဲ့အချိန်ရောက်သွားပြီဆိုပြီးတော့တရားသဘောကိုဆင်ញင်နေနန္ဒမထေနဲ့ရှင်နန္ဒနဲ့ရှင်ရာဟုလာတို့ကတရားသဘောကိုဆင်ញင်ပြီးတော့တန်ဝေကဓမ္မတန်ဝေကဖြစ်ကြတယ်တဲ့အဲ့ဒီမှာရှင်အနန္ဒရှင်အနန္ဒကသောတပန်ဖြစ်တယ် သောတာပန်ပဲရှိသေးတယ်အာနန္ဒောသတရသေခောသောကသောကတောစိနဝစ္စလောမြတ်စွာဘုရားပေါ်မှာအလွန်ခင်နဲ့အလွန်ချစ်ခင်တယ်ဘုရားပေါ်မှာသူကညီကိုတွန်းခွဲဆိုပြီးပဲတန်ရောစင်ဒါချီတယ်သူများတဲ့တန်ရောစင်ချီတယ်ညီရင်းဖြစ်တဲ့နန္ဒတဲ့သူကရှင်အနန္ဒာကမြတ်စွာဘုရားပေါ်မှာတန်ရောစင်ချီတယ်စိနဝစ္စလောလို့ဒါမို့သုံးထားတာ ဖះကိုသိပ်ပြီးတော့တန်ရောစင်ကြီးတယ်တန်ရောစင်နဲ့ခင်တာမေတ္တာနဲ့တည်းမကဘူးတန်ရောစင်နဲ့မြတ်စွာဘုရားဘုံမှာအဲ့ဒီတေခဆိုတဲ့သောတာပန်မြတ်သာဖြစ်ပြီးတော့တန်ရောစင်ကြီးမားတဲ့ရှင်အနန္ဒာကတော့တဲ့ရှင်တွေကသောကတွေနှိမ့်ဆက်ခံရသည့်အတွက်ကြောင့်တထသူနိကရွန်တောသောကရုဏံပရိတိဝေမွေတို့တော်ကြီးကပြိဋိဘံဆန္ဒမဲ့လို့လဲပြောရော မျက်လုံးကမျက်ရည်တွေပေါက်ပေါက်ချပြီးတော့ကိုရောတာပဲတဲ့ရှင်အနန္ဒာကတော့ဟောကိုရောတာပဲတဲ့အဲ့တော့ရှင်အနန္ဒာဘလို့ငိုတယ်လဲဆိုတာနောက်နေ့ကျတော့မှဆက်ပြောအောင်သူငိုဖို့ငိုနည်းလဲပါလာတဲ့ဒီထဲမှာနော်အခုကာရဘုတ်ပေါင်း64ဘုတ်ဒီနေ့ပြီးသွားပြီရှင်အနန္ဒာမထေရမြတ်သည်မြတ်စွာဘုရားပေါ်မှာလွန်ချစ်ခင်တဲ့ရှင်အနန္ဒာမထေရမြတ်ဟာ ရှင်တွေကတောကရဲ့ထံကိုမခံနိုင်လို့မိရိတော်ကြီးရှေ့မှာငိုချလိုက်တယ်တဲ့နော်အေးဘဝတန်တရားဆိုတာယခုလိုပါပဲတာဝစဉ်မကွေးတဲ့ပုဂ္ဂိုလ်တွေကတောကတွေဖြစ်ကြတယ်တာဝစဉ်ကင်းမိသားပုဂ္ဂိုလ်တွေကြတော့တောကကိုထိမ့်နိုင်ကြတယ်တောကအစာဓမ္မတန်ဝေကရကြတယ်ပေါ့စိတ်မကောင်းဖြစ်တာတော့တူတူပဲပေါ့ ဘယ်သူမှပြောတာတော့မဟုတ်ဘူးဓမ္မတန်ဝေကဆိုတာငိုတဲ့အဆင်မရောက်ဘူးတဘာဝတရားကြီးကို ရှုပြီးတော့ဩဒါဒီလိုဖြစ်မှာပဲဆိုတဲ့အားနဲ့သို့တော့စိတ်မကောင်းဖြစ်တယ်အကုသိုလ်နဲ့ဖြစ်တာတော့မဟုတ်ဘူးရှင်နန္ဒတို့ရှင်ရဟုလာတို့ကဓမ္မတန်ဝေကဆိုတဲ့ထိတ်လန့်ခြင်းတဘာဝတရားပေါ်မှာထိတ်လန့်တုံ့လုံးမှုတော့ဖြစ်ကြတယ်သို့တော့ပုထုဇဉ်တွေလို့လွမ်းဆွပြီးတော့ငိုကြွေးတာမဖြစ်ဘူး ရှင်အနန္ဒမထေရမြတ်ကတော့တောကကိုမထိန်နိုင်လို့မျက်ရည်တွေစီးပြီးတော့ငိုကြွေးခဲ့တယ်အတန်ထွက်ပြီးတော့ကိုငိုကြွေးလာခဲ့တယ်ဆိုတာကိုနောက်တည့်ရကျတော့ဆက်ပြီးတော့မှတ်သားကြရအောင်တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့မဟာဗဇဝတိဂေါရမီရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနိုင်ယူမှတ်သားရသဖြင့်ပိရိတော်ဂေါရမီကြီးရဲ့လျှောက်ထားတဲ့အထက်မှာ တရားသဘောတွေနိုင်ယူမှတ်သားကြရပြီးတော့ဘဝဆိုတာယခုလိုအခြေအနေမျိုးဖြစ်တယ်ဆိုတာကိုယ်စီကိုယ်စီမှတ်သားပြီးတန်ဝေကတရားဖြစ်ပွားဖို့ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအာ